သာသနာတော်နှစ်2565နှစ်ကောဇာတက္ကရာ1383ခုနှစ်ထိုရဲလဆန်း2ရက်2022ခုနှစ်ဖေဖော်ဝါရီလ2ရက်ဗုဒ္ဓဟူးနေ့၌အွန်လိုင်းမှာဟောကြားအပ်သောအငင်းပွားရင်ဆုံးရှုံးမှုနဲ့သာရင်ဆိုင်ရမည် အကြောင်းတရားဒေသနာတော်ရသော်ဗျာရဲ့စာတကထေသနာဆိုတာလူတွေအတွက်ကြုံတွေ့ရတဲ့ဘဝသင်ခန်းစာတွေကိုလက်တွေ့ကြကြဆုံးမဟောပြောတာပဲဖြစ်တယ်ရသော်ဗျာဟောပြောတဲ့ထေသနာတော်ဟာ အမျိုးပေါင်း 6မျိုးရှိတယ်လို့မှတ်သားရမျိုးစားနဲ့ခွဲခြားပြောရင်6မျိုးပါရိဆုံးတွေတုတ်တတဲ့တုတ်တဆိုတဲ့နာမည်နဲ့ဥမာမဲ့မင်္ဂလာတုတ်တို့ရရဏတုတ်တို့ဘုဇင်ကတုတ်တို့အဲ့တုတ်တဆိုတဲ့ဟာနဲ့တုတ်တဆိုတာလူလောကမှာတည်တည်တည်လိုက်တဲ့ဘုဟုတ္တတွေကို ပေးသွားပြီးတော့သူတွေလိုက်နိုင်ရမယ်ကိုကျင့်တရားတွေစီးမြင်တွေတောင်းဝတရားတွေကိုဖော်ပြသွားတဲ့သုတ်တာတွေနောက်တစ်ခုကခေယဆိုတာရှိတယ်ခေယဆိုတာစကပြေ ပါတယ်ကဗျာပါတယ်ကဗျာနဲ့စကပြေပါဠိကတော့ဂါထာလို့ခေါ်တယ်ဂါထာနဲ့စုံနိယမြန်မာလို့ဆိုလို့ရှိရင်ကဗျာနဲ့စကပြေနှမျိုးရောပြီးတော့ဟောပြောထားတဲ့ဒေသနာမျိုးဒါလည်းပဲလောကရဲ့မသားစရာအချက်လက်တွေကိုစုဆောင်းပြီးတော့ဟောပြောတာဖြစ်တယ်နောက်တစ်ခုကဝေယကရဏ ဝေယကရဏဆိုတာဟောကြားပုံကို ကြည့်ပြီးတော့ပြောတဲ့စကားဂါထာမပါဘူးကြပြမပါဘူးတရားသက်သက်စုံနည်းသက်သက်ဟောတဲ့ပုံစံနဲ့ဟောတာတမက်တမက်ဆက်ကြမှာဣမတမိစပါဏဝေယကရဏတမိပညာမာနေဆိုတဲ့စကားလေးပါတယ်စကပြေနဲ့ရှင်းရှင်းလေးဟောတာတွေကိုဝေယကရဏလို့ခေါ်တယ် ဟောခြင်းတဲ့ point ကိုရှင်းရှင်းလေးဟောသွားတာအဲ့ဒါဝေယကရဏလို့ခေါ်တယ်နောက်တစ်ခုကမြတ်စွာဘုရားနှုတ်တော်ကနေထွက်ပြီးတော့ကျူးရင်တဲ့စကားတွေဗမာလူတော့ဥရန်ကျူးတယ်ပေါ့နော်နှုတ်တော်ကထွက်ပြီးတော့ပြောတဲ့ဥဒံကျူးတဲ့အနေနဲ့ဟောတဲ့တရားတွေကိုဥဒါနာလို့ခေါ်တယ်။နောက် ဣတိဥဒ္ဒဆိုတာမြတ်စွာဘုရားကဒီလို ဟောခဲ့ပါတယ်ဆိုတဲ့စကားလုံးလေးတွေနဲ့စတင်ပြီးတော့မှတ်တမ်းတင်ထားတဲ့သုတ်တန်ဒီသုတ်တန်တွေကိုမှတ်တမ်းတင်သူကတော့အမျိုးသမီးတဦးပဲဖြစ်တယ်သူ့ရဲ့အမိကိုတော့ကြားဦးကြလိမ့်မယ်ကောသမီပြာဥဒိဏမင်းကြီးရဲ့မိဖုရားတစ်ပါးဖြစ်တဲ့သမဝတီထိုသမဝတီတို့ စီမဝေယဝိဆလုတ်ပေးရတဲ့ခုတ်ဆုတ်တရာဆိုတဲ့အမျိုးသမီးကြီးပဲဖြစ်တယ်။သူကဉာဏ်ပညာအမတမကြီးတယ်။မိဖုရားတွေဆိုတာကကျောင်းကိုနေတိုင်းသွားလို့မရဘူး။ဘုရင်ရဲ့ခွင့်ပြုချက်ရှိမှသွားတယ်။အဲ့တော့မိဖုရားတွေရဲ့ကိုစားသူကဖះเจ้าတော်ကိုနေတိုင်းသွားတရားဖះဟောတဲ့တရားတွေကိုမှတ်သားပြီးနန်းတော်ရောက်တဲ့အခါပြန်ပြီးတော့ဟောပြောရတာ အဲသူပြန်ပြီးတော့ဟောတဲ့ gist လေးတွေပေါ့အတူချုပ်သုတ်တန်လေးတွေကိုဣတိဝုဒ္ဒကာဆိုပြီးတော့စိတ်ဝင်စားစရာလေးတွေအဲ့ဒါလေးရတယ်ဒါကခုတ်ဆုတ်တရာဆိုတဲ့ဒေါ်ဥဒ္ဒရာပေါ့နော်ခါလေးကုန်းနေလို့သူ့ကိုခုတ်ဆခုတ်ဆဆိုတဲ့ကလုံးရှေ့အထက်သုံးတာဥဒ္ဒရာဆိုတဲ့အဲ့ဒီအမျိုးသမီးကဉာဏ်ပညာမတ္တမကြီးတယ်မြတ်စွာဘုရားဟောတာကိုသူ နားလေတယ်ပြန်ပြီးတော့ဟောနိုင်တယ်အဲသူဟောတဲ့ဟာတွေကိုတိသက်မှတ်ချက်ပေးပြီးတော့ဣတိယုဒကလို့နောက်တစ်ခါထူးခြားတဲ့လူတယောက်မှာရနိုင်တဲ့ထူးခြားတဲ့အည်အသွေးတွေသူများနဲ့မတူတဲ့အည်အသွေးတွေ ရှိတာကို ထုတ်ဖော်ပြီးတော့ဟောတဲ့ဒေသနာမျိုးကိုအဘုဒ္ဓဓမ္မနောက် တကယ်ဖြစ်ပျက်ခဲ့တဲ့အဖြစ်ပျက်တွေကိုအခြေခံပြီးတော့ဟောတာကြတော့ဇာတကလို့ခေါ်တယ်ဇာတဆိုတာတကယ်ဖြစ်ပျက်ခဲ့ဘူးတဲ့အကြောင်းအရာတွေဘဝတန်တရားဆိုတာအမတမရှိလျာတော့အဖြစ်ပျက်တွေကလည်းအမတမထူးခြားတယ်တခါတလေကျတော့ပြောကြတယ်လေစိတ်ကူးရင်ဝတ္ထုတဲ့တောင်ဆန်းကျယ်နေတာဆိုပါစို့တရဝါတွေကိုကြည့်လိုက်ပဲဆိုလို့ရှိရင် လက်ပြတကောင်ရဲ့တောင်းပန်မှရေးချယ်ထားတဲ့ဟိုဒီဇိုင်းကအခုခေတ်ဒီဇိုင်းဆရာတွေတဲ့တာနေတယ်သူလှုပ်ထားတဲ့ဒီဇိုင်းကဥတော်ငှက်တွေရဲ့ကြီးဆံမှပါတဲ့ဒီဇိုင်းလေးတွေကလည်းလူတွေအတုခိုးပြီးရေးရလောက်အောင်လှပါတဲ့ဒီဇိုင်းတွေပဲအဲ့တော့တဘာဝဒီဇိုင်းတွေကိုပြောတာအဲ့ဒီလိုဟာတွေကအပုဒ္ဒဓမ္မထူဆန်းနေတကယ်ဖြစ်ဖြစ်ခဲ့တဲ့ဟာတွေပေါ့နော်အပုဒ္ဒဓမ္မ အကြောင်းအရာတွေကိုဘဝမှာဖြစ်ပျက်လာတဲ့အမြဲတမ်းထူးခြားတဲ့အကြောင်းအရာလေးတွေကိုမြတ်စွာဘုရားကထုတ်လုပ်ပြီးတော့ဟောတဲ့ဒေသနာတွေကိုဇာတကလို့ခေါ်တာသာတံဘူတံကာယတိကတိယတိတိသာတကောသာတံဘူတံကတိတိတိသာတကောတကယ်ဖြစ်ပျက်ခဲ့တဲ့အကြောင်းအရာတွေကိုသင်္ကန်းစွာယူရလောက်အောင် စန္ဒမူနာပြအနေနဲ့ဟောတာအဲ့ဒါဇာရကနောက်တစ်ခုကတော့မေးတဲ့လူကမေးဖြေတဲ့လူကဖြေအမေးဖြေလုပ်ပြီးဟောတဲ့တရားတွေကိုတော့ဝေဒန်လလို့ခေါ်တယ်ဝေဒဆိုတာအသိဉာဏ်နဲ့ရှင်းနှမှုရပြီးတော့ဆင့်ဆင်ပြီးမေးသွားတဲ့စကားတွေနော်မေးသူက ဖြေသူကဖြေလိုက်တဲ့အခါမေးသူကအသိဉာဏ်တွေရပြီးတော့ကျေနပ်မှုနဲ့ထပ်ထပ်ပြီးတော့မေးသွားတယ်ဟိုကရှင်းလင်းပြီးတော့ဖြေကြသွားတယ်အဲ့ဒီအမေးဖြေထေသနာမျိုးဝေရန်လာလို့ခေါ်တယ်အဲ့လိုမြတ်စွာဘုရားဟောတဲ့တရားဒေသနာတော်တွေဟာအမှန်မှပြရတယ်ဒီအခြေအနေရဒီ၉ခုသုဒ္ဓကေယ ဂါထာဝေယကရဏဥရဏဣတိဥဒကစာတကအဘုဒ္ဓဓမ္မဝေရဏလာလို့၉မျိုးဒါကိုပဲမြတ်စွာဘုရားအဆုံးအမတရားတော်တွေရဲ့အင်္ဂါ၉ချက်ဆိုပြီးတော့လဲသုံးကြတယ်ပေါ့သို့တော့မြတ်စွာဘုရားဟောတဲ့တရားတွေကိုအမျိုးအစားနဲ့ခွဲလိုက်လို့ရှိရင်အဲ့ဒီ၉မျိုးနဲ့ခွဲလို့ရတယ်ပေါ့ခေါင်းစဉ်၉မျိုးအောက်မှာရှိတယ်အဲ့တော့ပိဋကသုံးပုံဆိုတာလဲ ဒီထဲမှာပဲပါသွားတာပေါ့ပိဋကသုံးပုံခွဲတာတော့တမျိုးဟိုခွဲခြားပုံချင်းမတူဘူးရဟန်းနေလိုက်ရမယ်စီမင်းစီကံနေရဟန်းတော်တွေအတွက်ချမှတ်ထားတဲ့ပြညတ်ထားတဲ့စီကံဥပဒေဝိနည်းလို့ခေါ်ပြီးတော့ကိုကျင့်တရားနဲ့ပတ်သက်ပြီးတော့ဟောပြောတာတွေသိဉာဏ်တွေနဲ့ပတ်သက်ပြီးဟောပြောတာတွေတကယ်အားလုံးဒီအကျင့်တရားနဲ့ပတ်သက်ပြီးဟောပြောတာတွေကြတော့ သုတ်တဆိုပြီးတော့သုတ်တတပိဋကဆိုပြီးနောက်တဘာဝတရားတက်တဲ့ပုဂ္ဂိုလ်တရားမဖက်ပဲနဲ့တဘာဝတရားတက်တဲ့တဘာဝတရားတွေဟာတစ်ခုနဲ့တစ်ခုဆက်နွယ်ပြီးတော့ဘလို့ဖြစ်နေကြတယ်ဆိုတာကို ရှင်းပြတာကြမှာအဖိဓမ္မာအဲ့ဒါကြတော့သဘာဝတရားတက်တက်ကိုဟောတာသုတ်တန်တကြတော့ တဘာဝတရားနဲ့လူတွေရဲ့အကျင့်စရိုက်တွေနဲ့အဖြစ်ပြက်တွေနဲ့တွဲဖက်ပြီးတော့ဟောတာတုတ်တာအဲ့တော့တချို့လည်းအာအဘိဓမ္မာကိုသဘောကျတဲ့ပုဂ္ဂိုလ်တွေကတုတ်တန်ကိုသွားပြီးတော့အထင်သေးမြင်သေးစကားတွေပြောကြတယ်တကယ်ကတော့မြတ်စွာဘုရားတရားနာလို့ကျွတ်တန်းရသွားတာတွေကတုတ်တန်အများတယ်နော် ချွတ်သုတ်တန်တရားဆိုပေါ်ပေါ်လို့အောင်းမိကြတယ်အဲ့ဒီလိုအထိပ္ပယ်မဟုတ်ဘူးမြတ်စွာဘုရားတရားဟာစကလုံးတိုင်းစကလုံးတိုင်းဟာသစ္စာလေးပါးအခြေခံထားတာတွေကျွဲကုန်အမှန်တရား၄ချက်ကိုအဲ့တော့သစ္စာလေးပါးဆိုတာပြောရမယ်ဆိုရင်ဘာကိုအခြေခံထားတာတုံးလို့အချင်းချင်းပြောပါဆိုအကြောင်းနဲ့အကျိုးပဲအကြောင်းနဲ့အကျိုးဒီနှမျိုးကိုအခြေခံ ပြီးတော့ဟောထားတာအကြောင်းရှိမှအကျိုးဖြစ်တယ်ဒါဗုဒ္ဓဘာသာရဲ့အခြေခံ တရားတော်ကိုကြည့်မယ်ဆိုရင်အကြောင်းတရားနဲ့အကျိုးတရားကိုရှင်းပြတာပဲသစ္စာလေးပါဆိုတာအဲ့ဒါတော့လောကမှာအကြောင်းမရှိဘဲနဲ့ဖြစ်နေတာတခုမှမရှိဘူးဆိုင်ရာအကြောင်းတွေရှိနေတယ်အဲ့ဒီအကြောင်းကိုမှန်မှန်ကန်ကန်သိဖို့အရေးကြီးတယ်မမှန်ကန်တဲ့အကြောင်းတွေကလည်းအများကြီးပဲလေဥပမာဒီကဘာကြီးမှာကဘာမြေကြီးဟာဘာကြောင့်ဒီလိုဖြစ်လာလဲ ဘာကြောင့်ကဘာမြေကြီးပေါ်မှာတောင်ကြီးတွေကပိုးမိုးကြီးတွေဖြစ်နေတယ်လဲဘာကြောင့်တစ်ပင်တွေကအစင်းရောင်တွေဖြစ်နေတယ်ဘာကြောင့်တစ်ပတ်နေဒီလိုပေါက်နေတယ်လဲဘာကြောင့်ရေတွေဖြစ်လာတယ်လဲဆိုတာဒါကလွယ်လွယ်ပြောတဲ့လူတွေကတော့အဖြေမရှာနိုင်တဲ့အခါကျတော့ဘာပြောတော့ဆိုဖရာသခင်ဖန်ဆင်းလို့လို့ပြောကြတယ်ဒါအများစုကဖရာသခင်ဖန်ဆင်းတာအဲ့လိုယူဆတယ် အဲ့တော့ဘုရားမြတ်စွာရဲ့တရားတော်အရာတော့ဘုရားသခင်ဖန်ဆင်းတာမဟုတ်ဘူးတဘာဝတရားရဲ့ပြောင်းလဲမှုတွေနဲ့ဖြစ်စင်နေလာတာဥဒုသမုဋ္ဌံလို့ခေါ်တယ်ရာသီဥရုအပြောင်းလဲကြောင့်ဖြစ်လာတဲ့အရာတွေကြီးပဲအလုံးအဲ့တော့လောကမှာရုပ်တရားနဲ့ပတ်သက်လာလို့ရှိရင်ကံစိတ်ဥဒုအာဟာရသက်ရှိတရားတွေမှာကံစိတ်ဥဒုအာဟာရသက်မဲ့တွေကြတော့ဥဒုဟာအဓိက ဥရုကြောင့်ဖြစ်တာအဲ့ဒီဥရုကြောင့်ဖြစ်တဲ့အရာတွေဒီပဲနဲ့တရဝရီရဲ့ကံရဲ့အခြေခံမှုလေးတွေလည်းပါလာတာတဲ့နော်တရဝရီအတွက်ဖြစ်လာတာလည်းပါတယ်ဒါကြောင့်မို့လို့ကမ္မပစ္စယဥရုသမုဋ္ဌာန်ကံအခြေခံတဲ့ဥရုတွေဖြစ်လာတာဒါဥရုအနေထားပြောင်းလဲသွားသည့်အတွက်ကြောင့်ရေတွေဖြစ်လာတယ်ရေတွေခန်းသွားတယ်အဲတောင်ကြီးတွေဖြစ်လာတယ်မာတဲ့နေရာ မာတဲ့ပြော့တဲ့နေရာပြော့တယ်ဆိုတာဒါရာဒီဥတုချောင်ဖြစ်သွားတာလေနော်ဥတုဆိုတာဘာကိုခေါ်တာတော့ဆိုအပူဓာတ်ကိုခေါ်တာတေဇောဓာတ်ကိုခေါ်တာအပူဟာအဓိကပဲအပူရော့သွားလို့ရှိရင် အေးဖြစ်တာ အပူနဲ့အေးဟာဘယ်ဟာအရှိတုံးလို့ပြောရင်အပူကအရှိပဲနော်အပူကအရှိပဲအပူရော့ကြသွားတာကိုအေးတယ်လို့ခေါ်တာအပူနဲ့ပဲသတ်မှတ်ပြောကြတာ အေးနဲ့သတ်မှတ်ပြောတာမဟုတ်ဘူး temperature ဆိုတာအပူနဲ့ပဲသတ်မှတ်ပြောရတယ်အဲ့တော့အပူချိန်ရောသွားတာအဲ့တော့အပူချိန်ပြင်းထန်လို့ရှိရင်ဖြစ်ပေါ်လာတာတွေကတပြိုးတွေဖြစ်လာတယ်ဟိုအပူချိန်ကြောင့်အေးပျော်သွားတာရှိတယ်အပူချိန်ကြောင့်အခဲဖြစ်သွားတာရှိတယ်ဒါဥရုပြောင်းလဲမှုဆိုတာမတမထင်ရှားပါတယ်နော်ကြောက်တုံးကြောက်ခဲကြီးတွေပါကြောင့်မာသွားလဲအပူချိန်ကြောင့်မာသွားတယ် အရေပြောသွားတာဘာကြောင့်အရေပြောဥရုကြောင့်အပူချိန်ကြောင့်ပဲသူကအပူချိန်ရော့သွားလို့ရှင်အရေဖြစ်လာတယ်အဲ့ဒီပြောင်းလဲမှုတွေကိုထိမ့်ချုပ်နေတာ အကြောင်းတရားသည်ဥရုပဲဖြစ်တယ်ပေါ့ဒါကဘုရားရဲ့ဟောပြောချက်အရာဆိုရင်ဥရုသည်အကြောင်းတရားလို့တော့အဲ့ဒါလို့ဆိုင်ရဆိုင်ရအကြောင်းတရားတွေနဲ့ပတ်သက်ပြီးတော့မြတ်စွာဘုရားဟောတာအဲ့တော့ဇာတကဆိုတဲ့ မြတ်စွာဘုရားရဲ့ဒေသနာတော်ဟောပြောတဲ့ဒေသနာတော်တပုတ်ကတော့လူတွေအတွက်ဘဝသင်ခန်းစာတွေကိုပေးတာမြန်မာနိုင်ငံမှာဇာတကတွေရဲ့ထိရောက်မှုကလွှမ်းမိုးမှုကအမှန်တမ်းများတယ်လို့ပြော950ဇတ်တွေတဲကနေပြီးအကျိုးသက်ရောက်မှုကြောင့်ဖြစ်ပေါ်လာတာတွေရှိတယ် ။မြန်မာပြည်မှာသုံးနေတဲ့တက္ကသိုလ်ဆိုတဲ့စကားလုံးက950ရတဲ့ဟာပဲဖြစ်တယ်။ခြိစာရကတွေကရလာတဲ့စကားလုံးပဲဖြစ်တယ်။ပါမောက္ခဆိုတဲ့စကားလုံးကလည်းတရားရတဲ့စကားလုံးပဲ။ဟောအဲ့တော့ပါမောက္ခတို့တက္ကသိုလ်တို့ဆိုတာအဋ္ဌပါမောက္ခဆိုတာဒီတက်ဒီကသုံးနေပဲပေါ့နော်။တက္ကသိုလ်ပြည်မှာသိပ္ပတို့ဝိဇ္ဇာဆိုတဲ့ပညာရက်တွေကလည်းပဲတရားလာတဲ့ဟာတွေပဲအကုန်လုံး အထရတမဟာသိပ္ပဆို18ရသောအတတ်ကြီးတွေအတတ်ပညာတွေဝိဇ္ဇာနဲ့သိပ္ပဆိုပြီးတော့တစ်ချိန်တော့ခွဲတယ်ဗမာပြည်မှာအခုလဲခွဲတဲ့နေရာတော့ခွဲမှာပေါ့နော်ဝိဇ္ဇာဆိုတဲ့အတတ်ပညာနဲ့သိပ္ပဆိုတဲ့အတတ်ပညာမတူကြဘူးတော့ဝိဇ္ဇာဆိုတဲ့အတတ်ပညာကြတော့ तू ကဆရာနဲ့တပည့် တူအောင်သင်လို့မရဘူးသူကဘာဖြစ်လို့တော့ဆိုလို့ရှိရင်ဝိဇ္ဇပညာရကအမတမလေးနဲ့တော့တပည့်ကဆရာတဲ့တဲ့တာကျင်သွားတာတယ်အခြေခံအသိအသိဉာဏ်နဲ့သွားပြီးတော့ပတ်သက်တယ်ဥမာပကြီးဆွဲတယ်ဆိုတာပကြီးသင်္นานသာသင်လို့ရတာဒါပေမဲ့လက်ရလက်ရကြတော့မတူကြတော့ဘူးတုံးနဲ့တူလက်ရဆိုတာမတူနိုင်ဘူး စိတ်ကူးစိတ်တန်းတွေနဲ့ပတ်သက်လာတာပေါ့အဲ့ဒါကြောင့်လက်ထပ်တင်ပြီးတော့ပုံစံတိုင်းဖြတ်လို့မရနိုင်တဲ့အရာတွေပေါ့သိပ္ပဆိုတာကြတော့အဲ့ဒါဖြတ်လို့ရတယ်ရှေးတုန်းကတော့လက်မှုအတတ်တွေကိုသိပ္ပလို့သုံးတယ်ဖေရင်တို့ပါတို့အဲ့ဒီလိုအတတ်တွေဆေးပညာတွေကြဝိစာလို့သုံးတယ်ဒီတရားဓမ္မနဲ့ပတ်သက်တဲ့အတတ်ပညာတွေကိုလည်းဝိစာလို့ပဲသုံးတယ် အဲ့လိုမြတ်စွာဘုရားရဲ့တရားတော်တွေထဲမှာမှတ်သားဖွယ်ရမြောက်များစွာ ရှိတယ်ထင်မယ်အခြေခံကျင့်စဉ်အနေနဲ့ပတ်သက်တဲ့ဟာလေးတွေကိုရသော်ဗျာဟောတာစာတကဆိုပြီးတော့တကယ်အဖြစ်ပြက်တွေကိုဘဝမှာသင်ခန်းစာယူပြီးတော့ရှောင်ရန် ဆောင်ရန်အတွက်ဟောခဲ့တာဖြစ်လို့လူလောကအတွက်များစွာအကျိုးပြုတယ် သို့တော့ဒီတရားတော်ဟာအဓိကတရားလားလို့ဆိုအဓိကတရားတော့မဟုတ်ဘုရားဘာသာရဲ့ဘုရားရဲ့အဓိကတရားသစ္စာ၄ပါးပဲဖြစ်တယ်အဲသစ္စာ၄ပါးကိုသိမှတကယ်ကိုရသော်ဘုရားရဲ့တရားအစစ်ကတော့သစ္စာ၄ပါးပဲကျန်တာတော့ဘုရားမပွင့်လည်းပဲဒါတွေကရှိတယ်နော်ကာဘာသီလာတို့လည်းရှိတယ်ဒါနလောက်တာတို့သီလာလောက်တာမိဘယုတ်သေးလေးစားဒါတွေကရှိတယ်ငကိုယ်တည်းရှိတယ် စီးပွားလုပ်ပုံလုပ်နည်းတွေကိုကျင်တရားကောင်းမွန်တာတွေဒါတွေရှိတယ်အချုပ်ပြောမယ်ဆိုရင်ဖျားပွဲမှာပေါ်လာတာဝိပဿနာတရားပဲအဲ့ဒါတော့ဒီဖျားပွဲမှာထူခြားတာတမထတောင်မှဖျားမပွင့်ငယ်လည်းရှိတယ်တမထကျင့်စဉ်နေဇာပိညင်နေတကိုးအိဒီဘတ်တွေကငိုထက်ရှိတယ်မြတ်စွာဘုရားကမှန်ကန်တာတွေဆိုလက်ခံထားတယ် မှန်ကန်တဲ့အကြောင်းအရာတွေကိုညှင်းပယ်တာမဟုတ်ဘူးအလုံးကိုပယ်ပြရမှလည်းမဟုတ်ဘူးအလုံးကိုလက်ခံရမှလည်းမဟုတ်ဘူးလက်ခံတဲ့နာကိုလက်ခံတယ်ညှင်းပယ်တဲ့နာကိုညှင်းပယ်တယ်အဲ့တော့ဖျားပွင့်လာမှသိရတာတော့ဝိပဿနာတရားပဲဝိပဿနာတရားကမှ ရှင်ထဲမှာရှိတဲ့ဆွဲလန်းနေတဲ့ဆွဲလန်းနေတဏှာရကတွေမှားယွင်းနေတဲ့အမြင်တွေကိုဖယ်ရှားပြစ်နိုင်တာဖြစ်တယ် အဲ့ဒီဖယ်ရှားပြစ်မှမဲ့ဆိုတာရနိုင်တယ်ဖို့ဆိုတာရနိုင်တယ်မဲ့ရမှာကိလေသာတွေကိုဖယ်ရှားနိုင်တယ်ဖို့ရမှာကိလေသာတွေကလုံးဝငြိမ်းသွားပြီးတော့အေးချမ်းမှုဆိုတာကိုရနိုင်တယ်နိဗ္ဗာန်ကို မျက်မှောက်ပြုနိုင်တယ်လို့ဆိုတာအဲ့ဒါကတော့တကယ်အဆင့်မြင့်တရားပဲအဲ့တော့အဆင့်မြင့်တရားကလူတိုင်းအတွက်တော့ဖြစ်ချင်မှဖြစ်မယ်ဘာဖြစ်လို့တော့ဆိုမြတ်စွာဘုရားကဓမ္မ တရားကုံတော်နဲ့ပတ်သက်ပြီးဟောထားတဲ့ထဲမှာပစ္စတံဝေရိတဘောဝိညူဟိဝိညူဟိဆိုတဲ့စကားလုံးကဝိညူဆိုတာသူများတဲ့ပို့ပြီးတော့သိတယ်ထူးထူးခြားခြားသိတဲ့ပုဂ္ဂိုလ်တွေကိုဝိညူလို့ခေါ်တာဝိဆိုတာထူးထူးခြားခြားထူးခြားထက်မြက်စွာညူကသိတာထူးထူးခြားခြားသိတယ်မြန်မာလူကတော့ပညာရှိလို့ပဲပြန်လိုက်တာပေါ့နော်အဲ့ဒီထူးခြားတဲ့အသိဉာဏ်ရှိတဲ့ပုဂ္ဂိုလ်မျိုးသားလင်း ပစ္စတံဝေရိတဘောကိုထွေးသိရှိခံစားနိုင်တယ်လို့ပြောတယ်ဒါကတော့တကယ်အဆင့်မြင့်တဲ့တရားပဲဖះတရားတော်တွေကအဆင့်မြင့်တဲ့တရားတွေကိုပစ္စတံဝေရိတဘောဝิญุဖြစ်ဒီသုံးခုပဲပန္တိတဝေရဏီယောပညာရှိတွေသာသိနိုင်တဲ့ခက်ခဲနေတဲ့တရားတွေဆိုပါစို့ဗာပြောတာတော့ဆိုပုဂ္ဂိုလ်တ attva ဆိုတာမရှိဘူးဓမ္မတတ္တတာဖြစ်တယ်ဆိုတဲ့ဟောပြောဆုံးမချက်တွေဟာ ငါဆိုတာမရှိဘူးငါမရှိသည့်အတွက်ကြောင့်ငါဟာဆိုတာလည်းမရှိဘူးငါမမရှိရင်ငါဟာလည်းမရှိနိုင်ဘူးဒါတွေကအထင်မြင်သက်သက်များတာဖြစ်တယ်ပုဂ္ဂိုလ်တ attva အမျိုးသားအမျိုးသမီးယောက်ျားမိန်းမဆိုတာတွေကလည်းမရှိဘူးအခေါ်သက်သက်များတာဖြစ်တယ်တကယ်ရှိကယုံနဲ့နန္တာဖြစ်တယ်ဆိုတဲ့ဒီဟောပြောချက်တွေကြတော့ဝိပဿနာဟောပြောချက်တွေကြတော့မြတ်စွာဘုရားပွင့်မှသိတဲ့ဟာတွေဒါတွေက ဒါကြောင့်မို့ဖျားပွဲမှာ ဟောတဲ့တရားတွေကိုကံပီရာတဲ့နည်းနည်းတယ်နဲ့လို့မထောက်မိနိုင်ကြဘူးဒုဒ္ဒတာမြင်မိုးခက်တယ်အဲ့ဒီတရားတွေကဘယ်တရားတွေတုံးလို့နည်းနည်းချက်ပြောမစင်ပရိစ္ဆသမုပ္ပါဒ်နဲ့နိဗ္ဗာန်ဒီတရားနှစ်ခုကခက်ခဲဆုံးနည်းနည်းဆုံးတရားတွေပဲပရိစ္ဆသမုပ္ပါဒ်ဆိုတာ ထပ်ချုံလိုက်ရင်သစ္စာလေးပါပဲလေသစ္စာလေးပါကတခြားပရိစ္ဆေသမုပ္ပါကတခြားတွေလို့တော့မဟုတ်ဘူးအမြော့အခေါ်သာပြောထားတာနော်ပဋိစ္စသမုပ္ပါဒဆိုတာအကြောင်းတစ်ခုကိုမှီပြီးတော့မှအကျိုးကိုထုတ်လုပ်တဲ့အကြောင်းတရားအကြောင်းတရားကိုပြောတာပဋိစ္စသမုပ္ပါဒဆိုတာအကြောင်းတရားပဋိစ္စသမုပ္ပန္နလို့ပြောမှအကျိုးတရား ဋိစ္စသမုပ္ပါဒနဲ့ပဋိစ္စသမုပ္ပန္နဆိုတဲ့စကားလုံးနှလုံးရှိတယ်ပဋိစ္စသမုပ္ပါဒဆိုတာအကြောင်းတရားအဲ့ဒီအကြောင်းကို စကားလုံးနှလုံးနဲ့ပြောထားတယ်ပဋိစ္စရဲ့သမုပ္ပါဒရဲ့ဘာအဓိပ္ပာယ်တော့ဆိုရင်အကြောင်းတရားဒီပင်နဲ့သူ့ဟာသူအကျိုးကိုမထုတ်လို့နိုင်ဘူးတခုခုကိုမှီပြုတ်ပြီးမှထုတ်လို့နိုင်တယ်ဥပမာမဲ့တစ်ပင်မျိုးစိတ်လေးကနေအပင်ပေါက်တယ်လို့ဆိုပေမဲ့လို့ဒီမျိုးစိတ်လေးကအပင်ကို ဖြစ်စေဖို့အတွက်မြေနဲ့ရေကိုအမိပြုအောင်မယ်ဟုတ်တယ်မဟုတ်မြေရေပပရင်သူကဒီမျိုးစိတ်တွေကအပင်ကိုမထုံးနိုင်ဘူးအဲ့ဒါကိုပြောတာပဋိစ္စဆိုတာတခုခုကိုအမိပြုပြီးတော့မှသမုပ္ပါဒဖြစ်စေနိုင်တာဆိုတော့မိတော့ကလေးအခုလို့လင်းရောင်ရနေတယ်ဆိုတော့မိတော့ကလေးအလင်းရောင်ပေးတယ်မိတော့ကလေးကအလင်းရောင်ကိုထုတ်တယ် အဲ့တော့လျှက်စစ်မီးကလည်းအလင်းရောင်ကိုထုတ်တယ်လျှက်စစ်မီးကတခြားအလင်းရောင်ကတခြားသူတို့မှတ်သားလျှက်စစ်မီးကြောင့်မို့လို့အလင်းရောင်ထွက်လာတာအဲ့ဒီလျှက်စစ်မီးလေးကဆရာအကြောင်းတစ်ခုကိုအမိပြုတ်ပြီးမှဒီအလင်းကိုထုတ်ပေးလို့ရတယ်သူကသူမထုတ်နိုင်ဖျောင်းနိုင်မီးလေးကလည်းဖျောင်းစီတို့မီးဆန်တို့အဲ့ဒီနှစ်ခုပေါ်မှာသူကယက်တည်တယ်ယက်တည်ပြီးတော့မှ အဲ့ဒီကနေပြီးမှသူကအလင်းကိုထုတ်ပေးနိုင်တယ်အဲ့ဒါကိုပြောတာပဋိစ္စသမုပ္ပါဒဆိုတာရှင်းရှင်းလေးသဘောပေါက်ဖို့နော်အကြောင်းတစ်ခုကိုမိပြုပြီးတော့မှအကျိုးတရားကိုထုတ်နိုင်တဲ့ထုတ်နိုင်တဲ့အကြောင်းတရားကိုပရိစ္ဆာသမုပ္ပါဒလို့ခေါ်တယ်။သူထုတ်တဲ့အကျိုးတရားကြတော့ပရိစ္ဆာသမုပ္ပန္န။ရောမြတ်စွာဘုရားတရားတော်တွေဟာပထမ first course ဆိုတာမရှိဘူး။နော် first cost မရှိဘူး costless cost မရှိဘူးအကြောင်းမရှိတဲ့အကြောင်းတရားဆိုတာမရှိဘူးเนาะအလုံးဟာအကြောင်းတရားတွေရှိနေတယ်ဒါကြောင့်မို့ပရိစ္ဆသဘောပါဒလို့သုံးတာတော့အဲ့ဒီတရားတွေကြတော့နည်းနည်းတယ်လို့ပြောရမှာအဲဇာရကဒေသနာတော့ဟောပြီးတိုင်းမြတ်စွာဘုရားကသစ္စာလေးပါးနဲ့ဆုံးသတ်တယ် စာတကဒေသနာဘာအတွက်ဟောတာတော့ဆိုလူတွေရဲ့ဘဝသင်္ကန်းရနဲ့စိတ်ထက်ခွန်အားအတွက်ရှေ့ပိုင်းကလှုပ်ပေးတာဒါကြောင့်စာတကဒေသနာတော်တွေကလည်းတစ်ခါတစ်ခါကျတော့ဘဝအတွက်နေ့စဉ်နေထိုင်မှုအတွက်အမြဲတမ်းအသုံးဝင်တယ်တဲ့ဒါကြောင့်ဒီနေ့အငင်းပွားရင်ဆုံးရှုံးမှုနဲ့သာရင်ဆိုင်ရမည်ဆိုတဲ့သင်္ကန်းစာပေးတဲ့ဇာလန်လေးတစ်ခုကိုဟောရအောင် ဒီဇလံကတော့ရိုးပါတယ်သူတွေကြားဘူးနေတဲ့ဇလံပါပဲအငင်းပွားတာကို ပါဠိလိုဝိဝါဒလို့ခေါ်တယ်ဝါဒဆိုတဲ့စကားလုံးကဗမာစကားလို့ဖြစ်နေပါပြီဘာဝါဒညာဝါဒနဲ့ဝါဒဆိုတာပြောဆိုစရာအပြောအဆိုလူတွေဘာတွေပြောနေကြသလဲဘာအကြောင်းပြောသလဲဘာဝါဒရှိသလဲဆိုတာဒီဝါဒဆိုတာ policy ပဲ သူပြောကျင်တဲ့အချက်လက်တွေပဲနော်ဒီမိုကရေစီဝါဒဆိုတာပြောကြတယ်လေဆိုရှယ်လစ်ဝါဒပြောစီစရာတွေပဲသူတို့ရဲ့ဟို policy တွေကိုပြောတာပဲဒါဗုဒ္ဓဝါဒအဲ့ဒီမှာဝါဒဆိုတာတွေကအမျိုးမျိုးရှိသည့်အတွက်ကြောင့်ရှေ့ကဝိဆိုတာလေးထည့်လိုက်တဲ့အခါကျဝိဝါဒအဲ့ဒီစကားလုံးကြတော့ဘာဖြစ်တော့ဆိုဝိဆိုတာ မတူတဲ့ဝါဒပြောဆိုမှုအယူဝါဒကွဲပြားမှုလို့ဆိုလို့တယ်ပေါ့အဲ့တော့ဝိဝါဒဆိုတာကလူလောကမှာဖြစ်နေကြဝိဝါဒနဲ့ပတ်သက်လာတဲ့အခါကျရင်လူတွေကအချင်းများကြတယ်အချင်းများတော့ဘယ်ရောက်တော့တရားရုံ ရောက်ကြတယ်ပေါ့ညင်းကြတယ်ခုံကြတယ်သူဟာမှန်ငါဟာမှန်လောကမှာအငင်းပွားမှုဆိုတာအမျိုးစုံရှိတယ်နောက်ပိုင်းကျတော့ဘာတွေဖြစ်လဲပိုင်ဆိုင်မှုအငင်းပွားတယ် မြေအငင်းပွားမှုနော်ပိုင်ဆိုင်မှုအငင်းပွားမှုအငင်းပွားတာတွေအများကြီးဖြစ်လာတယ်နောက်ပိုင်းကျဟိုတယောက်ကသူ့ပိုင်နဲ့ပြောတယ်ဒီတယောက်ကလည်းသူ့ပိုင်နဲ့ပြောတယ်နော်တယောက်နဲ့တယောက်ဟာကိုယ်ပိုင်နဲ့အကြီးပဲပြောနေကြတာအဲ့ဒီတယောက်နဲ့တယောက်ဒီလိုပြောဆိုမှုတွေဟာကွဲပြားခြားနားပြီးအငင်းပွားလာလို့ရှိရင်နှစ်ယောက်စလုံးဒုက္ခရောက်မယ်တဲ့ဒီသင်္ကန်းစပေးတာနှစ်ယောက်စလုံးအရှုံးမယ်တဲ့ ဟုတ်တယ်လေတရားလူတရားခံဆိုတရားရုံးရောက်ရင်နှစ်ဘက်စလုံးကပေးရတာပဲပတ်စံကုန်ပြီသားမှတ်ပြီတော့ဒါဆုံးရှုံးမှုပဲလေဟိုလူလည်းကုန်ပြီသားမှတ်ဒီလူလည်းကုန်ပြီသားမှတ်သို့သောလူတွေကမာနတွေတို့ဒေါသတွေတို့အဲ့ဒါတွေကိုမကျော်လွန်နိုင်လို့အငင်းခုန်လုပ်နေကြတာငင်းခုန်တဲ့ငင်းခုန်တာဟာရင်ထဲမှာဘာတွေရှိလို့ငင်းခုန်တာတော့ဆိုတာ ရသော်ဘုရားဝိဝါဒမူလသုတ်တံမှာဟောထားရှိတယ်လူတွေအငင်းခုန်ဖြစ်နေတာချားမဟုတ်ဘူးတဲ့ရှင်တွေကဒေါသတွေရှိတယ်အညှိုးတေးတွေရှိတယ်ရှင်တွေကဒေါသရဲ့အညှိုးတေးရဲ့ပြီးတော့လူတွေဟာခြေဆုတရားကို မသိတတ်လို့ခြေဆုကမ်းတာတွေတို့ဂုံတုဂုံပြိုင်လှုပ်ချင်တာတွေတို့မနာလိုစိတ်တွေတို့ကိုယ်သာကြီးပွားခြင်းနဲ့စိတ်တွေတို့ အိတ်တမစ္စရိယအဲ့ဒီစိတ်တွေကြောင့်မို့လို့လောကကြီးကအငင်းပွားနေတာအဓိကအငင်းပွားအခြင်းအကြောင်းကအဲ့ဒီအကုသိုလ်တရားတွေပဲဝိဝါဒမူလတုတ်တံမှာဝိဝါဒ6မျိုးဟောထားတာရှိတယ်ဝိဝါဒဖြစ်ခြင်းအကြောင်း6မျိုး6မျိုးဆိုတာအဲ့ဒီပြောတယ်ခုနမခံခြင်းစိတ်တွေတို့အညှို့တေးတွေတို့နောက် jealousy တွေတို့ ကိုယ်သာလှုပ်ချင်တဲ့ selfishness တွေတို့အဲ့ဒါတွေကြောင့်မို့လို့လူတွေကငြင်းပွားနေကြတာဟာတဲ့အဲ့လိုအငင်းပွားပြီဆိုလို့ရှိရင်အငင်းပွားသူနှစ်ယောက်စလုံးဒီအရှုံးနဲ့ပဲကြုံရမယ်ဘယ်သူမှအမြတ်မရဘူးလို့ဆိုလို့တယ်အဲ့ဒါကိုသင်္ကန်းစာပေးထားတာနှစ်ယောက်စလုံးအရှုံးဘယ်သူရသွားတော့ဆိုဂျားလူတယောက်ကရသွားတယ်လက်တွေ့ကြကြပြောမယ်ဆိုလို့ရှိရင် အငင်းပွားရင်ဘယ်ရောက်တရားရုံရောက်တရားရုံရောက်တော့ဘသူတွေစားသွားကြတော့ဒါတော့ပြောစရာမလိုအောင်သိနေကြဘသူတွေရသွားတော့ဘသူတွေကြွယ်ဝသွားကြတော့ဘသူတွေချမ်းသာသွားကြတော့ဒီလူတွေကနှစ်ယောက်စလုံးကပေးလိုက်ရပြီလေဘယ်သူမှအမြတ်မရနှစ်ယောက်စလုံးရှုံးတယ်အဲ့ဒီဟာကိုတရုပ်ဖော်ထားတာပါဒီဇလားဒါကိုမြတ်စွာဘုရားကဒါဖះဟောတဲ့အတိုင်းပြောတာပါဘုံဘုံ နော်မြတ်စွာဘုရားဒီဇလမ်းမှာဏိကုံးချုပ်လေးပါဟောတော့ဆိုအေဝမေဝမနုဿေသူဝိဝါတော်ယထာစာတိတဲ့လူလောကအတိုင်းဝိုင်းကြီးတဲ့မှာတဲ့တဦးနဲ့တူအချင်းများပြီဆိုလို့ရှိရင်တဲ့ဓမ္မထံပฏิဝေါဒန်တိတဲ့ဓမ္မထဆိုတာတရားသူကြီးစီပြေးကြရတယ်တဲ့တရားယုံကိုပြေးကြရတယ်ငင်းပွားပြီဆိုလို့ရှိရင်တရားယုံရောက်သွားကြပြီဒီလိုဆိုလို့တယ်ဓမ္မထံပฏิဓာဝန္တိတဲ့ ဓမ္မထဆိုတဲ့တရားကျသူကြီးထံပြေးသွားကြတယ်တဲ့သောဟိနေတံဝိနာယကောတဲ့ဘာလို့လို့ဆိုသူကပဲဆုံးဖြတ်ပေးမှာအမှားမှန်ကိုသူကဆုံးဖြတ်ပေးမှာမို့သူစီပြေးကြရတယ်တဲ့အဲ့ဒီပြေးတဲ့အခါကျတော့ဘာဖြစ်တုံးဆိုနော်တဏှာပိတ္ထဇီယန္တိတဲ့ပတ်စံကုန်ကြပြီတဲ့အဲ့ကြ တရားသူကြီးပေးရမယ်ရှေ့နေပေးရမယ်ရဲပေးရမယ်ပေးကြတယ်အများကြီးဖြစ်လာပဲပေးဟိုပေးဒီပေးတရားလူကလည်းပေးတရားခံလည်းပေးအဲ့ဒါကြောင့်မြတ်စွာဘုရားဌနာပိတ္ထစီယန္တိတဲ့အဲ့ရုံရောက်ပြီဆိုလို့ရှိရင်လည်းပတ်စံကုန်ပြီဒါမှတ်ပြီတော့တဲ့အခုခေတ်ပြောတာမဟုတ်ဘူးဒါမြတ်စွာဘုရားဟောခဲ့တာတကယ်ဌနာပိတ္ထသယန္တိတဲ့ဘယ်ခေတ်ဖြစ်ဖြစ်ဒီတိုင်းပဲ ခဏိခေမူတူတူဖြစ်နေတယ်လို့မအောင်မေ့လေနဲ့လူတွေရှိနေသမျှဒီအကျင့်တွေရှိမှာပဲเนาะအဲ့တော့တဏှာပိတထစီယန္တိရာဇကောသောပဝတ္တတိဘုရင်ကတော့ဝင်ငွေတွေကောင်းသွားပြီတဲ့တိုင်းပြည်အုပ်ချုပ်တဲ့အစိုးရတွေကဝင်ငွေရသွားပြီတရားရုံးကအခွန်တွေရလိုက်ပြီလို့ဆိုလိုတယ်နော် အဲ့တော့တရားရင်ဆိုင်တဲ့လူနှစ်ယောက်စလုံးကတော့ဘာတော့အရှုံးနဲ့ပဲရင်ဆိုင်ရတယ်အဲ့ဒါကိုပြောတာအငင်းပွားရင် ဆုံးရှုံးမှုနဲ့သာရင်ဆိုင်ရမည်သို့တော့မရင်ဆိုင်ရဘူးလားဆိုရင်ဆိုင်တာပဲအမှုတွေကိုအများကြီးပဲနေစဉ်နဲ့မြအမှုတွေလျှော့ပေးကြလားဆိုမပေးကြဘူးကုံမသာကုံရောအဲ့တော့ လူလောကကအဲ့လိုဖြစ်နေတဲ့အကြောင်းကိုမြတ်စွာဘုရားကသင်္ကန်းစာပေးတဲ့အနေနဲ့ဟောတာပါဒီသုတ်တာဒီတရားတော်ဒီဆက်ရဲ့နာမည်ကတော့ဓဗ္ဗပုပ္ဖစာတကဓဗ္ဗပုပ္ဖဆိုတာငွေဟိုမြေခွေးတကောင်ရဲ့နာမည်ဓဗ္ဗပုပ္ဖဆိုသူ့အယောင်ကိုကြည့်ပြီးတော့ဟောထားတာเนาะအဲ့တော့ဒီဇာလမ်းမှာ အတိတ်ဇလံကိုပြောမယ်ဆိုရင်ရှေးတုန်းကမြေကမ်းကြီးတစ်ခုမှာဖះလောင်းကရသော်ဖះသူကိုယ်တိုင်မြေကမ်းကြီးကတစ်ပင်တစ်ပင်မှာယုတ်ကစိုးဖြစ်ခဲ့တယ်တဲ့အဲ့တုန်းသူကိုယ်တိုင်ယုတ်ကစိုးအဲ့တုန်းအဲ့ဒီတောအုပ်ထဲမှာမြေကွေးပုံနဲ့မြေကွေးမှ မြေခွေးဒီနဲ့မြေခွေးမသူတို့နှစ်ကောင်ရှိကြတယ်အဲမြေကန်းကြီးမြေကန်းကြီးတနေရာမှာသူကနေတာမြေကန်းကြီးမှာလှဲ့လှဲ့ပြီးတော့ကျက်စားတယ်အဲ့မြေခွေးနှစ်ကောင်ကတနေ့ကျတော့မြေခွေးမကမြေခွေးဒီကိုပြောတယ်တဲ့သူငချင်းသားစားခြင်းနဲ့ပေါ့သူတို့ကလည်း ကမ်းခြေမှာနေတယ်ဆိုတော့ငါးသားခဏခဏစားပုံရတယ်ငါးကိုရေတွေကငါးဆိုတာလဲတစ်ခါတလေရေတွေကနေခုံပြီးကုန်းပေါ်ရောက်ချင်းရောက်လာတာလေအဲ့တော့ကမ်းဆက်မှာသူတို့ကငါးသားခဏခဏစားတော့အဲ့တော့ငကျင်သားကိုစားကျင်တယ်လို့ပြောတော့မြေကွေးဘူကကဲအေးစစ်စစ်နေငါရအောင်ရှာခဲ့မယ်ဆိုပြီးတော့ မြစ်ကမ်းကြီးကိုလှည့်လှည့်ပြီးတော့သွားတာမြစ်ကမ်းကြီးကိုသွားတယ်တဲ့အဲ့ဒီမြေကမ်းကြီးရောက်တဲ့အခါကျတော့သူဘာတွေ့တော့ဆိုသဲတောင်မြေပေါ်မှာဖြတ်နှကောင် သွားတွေ့တယ်ဖြတ်နှကောင်သွားတွေ့တယ်အဲ့တော့ဖြတ်နှကောင်ကရေနဲ့ထဲမှာကျက်စားပြီးတော့ဖြတ်နှကောင်ကတော့ကမ်းခြေမှာကျက်စားတယ် ရေနှစ်ထဲကျက်စားတဲ့ဖြန်ကိုဂံပေရစာရီလို့ခေါ်တယ်။ကမ်းခြေမှာကျက်စားတဲ့ဖြန်ကိုတော့အနုတီရစာရီလို့ဒီလိုနာမည်ပေးထားတာ။အဲ့တော့ဒီနေ့ကျတော့ရေနှစ်ထဲမှာကျက်စားတဲ့ဖြန်တဲ့ကောင်ကရေထဲမှာထိုးဆင်လိုက်တဲ့အခါငကြင်းကြီးတကောင်ကိုကိုက်ပြီးသွားတယ်။ရသွား ငကြင်းကြီးကချီးတဲ့အခါကျတော့သူတကောင်နဲ့မနိုင်ဘူးငချင်းကရေနဲ့ထဲကိုဆွဲသွားတဲ့အခါကျတော့ဖြန်ကမနိုင်ဘူးမနိုင်တော့သူ့တငယ်ချင်းကိုလှမ်းခေါ်တာဝိုင်းကူအောင်ကူအောင်လို့လှမ်းခေါ်တော့နော်ဝိုင်းကူအောင်ငါကြီးကချီးတယ်ပေါ့အတယောက်တည်းမရဘူးဝိုင်းကူစမ်းမလို့ခေါ်လိုက်တဲ့အခါကျတော့သူက သွားပြီးတော့ကူးတာပေါ့နော်ဝိုင်းပြီးတော့နှစ်ကောင်ဝိုင်းပြီးတော့ဆွဲလိုက်တဲ့အခါကျတော့ဖြန်ရလာဖြန်ကအဲ့ဒီငါးကြီးကိုပြီးလာခဲ့တယ်ပြီးလာခဲ့ပြီးတော့တက်တောင်မြေမော်ရောက်လာဖမ်းလာကြတယ်သူတို့နှစ်ကောင်ဝိုင်းပြီးတော့ဖမ်းတော့ပြီးလာတော့အဲ့လိုပြီးလာတဲ့အခါကျတော့ကဲတို့နှစ်ကောင် ခွဲဝေကြမယ်ငချင်းကြီးတကောင်ကိုခွဲကြမယ်လို့ဆိုတော့အချင်းများပြီအဲကြတော့ तू ကခေါင်းပိုင်းလိုချင်တယ် तू ကအပီးပိုင်းလိုချင်တယ်ခေါင်းပိုင်းနဲ့အကောင်းဆုံးနေရာကိုလို့ရွေးကြပြီပေါ့လေဟိုကလည်းငါအရင်တွေ့တာဒီကလည်းမင်းငါကူလို့ရတာပရမတ်တွေ့တဲ့ကောင်လည်းငါအရင်တွေ့တာငါအရင်ဖမ်းတာအဲ့တော့ငါအကောင်းတဲ့အပိုင်းကိုရသင့်တယ်ဟိုကလည်းပဲမင်းငါမကူလို့ရှင်ရမလား ငါကူလို့ရတာမင်းနဲ့ငါတူတူလုံးရတာပဲလောကလူတွေကလေလောဘကိုအကြောင်းပြုလာလို့ရှင်အဲ့လိုပြောလေးရှိကြတယ်ကိုရဖို့အခွင့်အရေးတော့တပြားသားမှမလျှော့ကြညာဘူးနှစ်ယောက်နော်မလျှော့ဘူးဟိုကလည်းငချင်းမှာအကောင်းဆုံးအစီရှိတဲ့နေရာကိုလိုချင်တယ်ခေါင်းကိုတော့သူမှမလိုချင်ဘူးရိုးများတယ်ပေါ့ အဲ့ဒီလိုအချင်းများနေကြတာခေါင်းပိုင်းမိပိုင်းခွဲဝေဖို့ခက်နေတာငကြင်းနာကိုထိုင်ပြီးတော့ဖြတ်နှကောင်ကအဲ့ဒီလိုအချင်းများနေတဲ့ခါမှာခုနကငကြင်းသားရှာရင်ကမ်းခြေကိုရှောက်လာတဲ့မြေကွေးနဲ့သွားတွေ့တယ်မြေကွေးနဲ့သွားတွေ့တော့ဖြတ်နှကောင်ကပြောတယ်တဲ့ဒီငကြင်းကျွန်တော်တို့မိထားတယ် တယောက်နဲ့တယောက်အဝေးမတည့်ဘူးအချင်းများနေတယ်အဲ့ဒါဆုံးဖြတ်ပေးသမှာကံဗီရာစာရိတရေနဲ့မှကျက်စားတဲ့ဖြန်းကဒါသူပထမဆုံးသူတွေးတာသူတွေးလို့သူဖမ်းမိတာအဲ့ဒါကြောင့်မို့သူအကောင်းရတဲ့နဲ့ပေါ့ဟိုနောက်မှကူတဲ့အနုတီရာစာရိဆိုရယ်ရေနဲ့ကျက်စားတဲ့ဖြန်းကလည်းသူမကူရင်ဒီငါလွတ်သွားတော့မှာပဲတဲ့သူကူလို့ရတာအဲ့သူလည်းအကောင်းရတဲ့နဲ့ပေါ့ ပြောပြီးတော့သူကဘာပြောတော့ဆိုဝိဝါဒောနော သမုပ္ပန်နောတပ္ပပုပ္ဖသူနောဟိမိပြေကွေးကိုကျွန်တော်တို့ပြောတာကိုနားထောင်ပါကျွန်တော်တို့နှစ်ယောက်အဝေးမတည့်ဘူးချင်းများနေတယ်တဲ့သမေဟိမေတကံတမ္မဝိဝါဒောဥပတမတံကျွန်တော်တို့နှစ်ယောက်အချင်းများနေတာကိုဖြည့်ရှင်းပေးပါ ယောက်နဲ့တယောက်အဝေးမတည့်တာကိုဖြည့်ရှင်းပေးပါလို့မြေခွေးကိုသွားပြီးတော့သူတို့ကအာကိုတကြီးပြောလိုက်တဲ့အခါမြေခွေးကဘာပြောတော့ဆိုဓမ္မထောဟံပုရိအာသိငါကအရင်တော့တရားယုံမှလှုပ်လှုပ်ခဲ့တယ်တဲ့တရားသူကြီးဖြစ်ခဲ့ဘူးတဲ့ပေါ့ငါတရားသဖြင့်ဖြည့်ရှင်းပေးနိုင်တယ်ဓမ္မထောဟံပုရိအာသိအရင်တော့ငါတရားသူကြီးလှုပ်ခဲ့တာတဲ့ ဘဟုအတ္တပေတိရိတာငါတရားတပေါင်းနေအငင်းပွားမှုတွေငါအများကြီးဆုံးဖြတ်ခဲ့တယ်ကြွားလုံးထုတ်ပြီးတော့သမေမိမေရကတမ္မဝိဝါရောဥပတ္တမတာမင်းတို့အကျဉ်းမွားမှုကိုငါမြတ်မြတ်တရငါဆုံးဖြတ်ပေးနိုင်တယ်ငါဒီတရားဆုံးဖြတ်တဲ့နေရာမှာငါကျွမ်းကျင်တယ်ပေါ့ရင်းတော့ငါတရားသူကြီးဟောင်းပေါ့သူလုတ်ပေးနိုင်တယ်သူကအဲ့လိုပြောတယ် အဲ့လိုပြောပြီးတော့သူစီကအဆုံးဖြတ်တောင်းတဲ့ကသူကဘာပြောတော့ဆိုအနုတိရစာရိနင်ဂုဋ္ဌံတိတံကမိရစာရိနောငါဆုံးဖြတ်ပေးမယ်တဲ့မင်းတို့နားထောင်တဲ့ဒီရင်နဲ့ပိုင်းချက်စားတဲ့ဖြံကမင်းကအမိပိုင်းကိုယူတဲ့တိတံကမိရစာရိနောခေါင်းပိုင်းကိုတော့ရှင်နဲ့ချက်စားတဲ့မင်းကယူတဲ့ ခေါင်းနဲ့ငါကခေါင်းနဲ့ရေနဲ့ကိုကူးသွားတာ။အဲဒါကြောင့်မို့ခေါင်းပိုင်းကမင်းနဲ့တော်တယ်။ဟိုကောင်ကအမီးကိုဝိုင်းဆွဲရတာဖြစ်တော့မင်းအမီးပိုင်းယူတယ်။အစ္ဆာယံမစ္စည်းမောခန္နောဓမ္မထသဝိသတိ။ကြံတဲ့အလယ်ပိုင်းကတော့တရားတရားသူကြီးဖြစ်တဲ့ငါအတွက်ပဲ။အဲ့ဒါတရားသူကြီးကဆုံးဖြတ်လိုက်တာ။ရေကွေးတရားသူကြီးကဆုံးဖြတ်တဲ့ဟာနော်။ မင်းကအမြည်ပိုင်းယူမင်းကတော့အ ਨੇ ခေါင်းပိုင်းယူအလဲပိုင်းဆိုတာအကောင်းပဲအသားတွေကြီးပဲလေခေါင်းဆိုတာလည်းအယူများတယ်ဘာမှစားကြမရှိဘူးအမြည်ဆိုတာလည်းစားကြမှမရှိတာအဲ့တော့အလဲသားကိုသူယူမယ်ဆိုပြီးတော့ငါးကိုကြိုက်ဖြတ်ပြီးသုံးပုံပုံပြီးတော့အဲ့လိုတရားဆုံးဖြတ်ပေးလိုက်တယ်အာ အဲ့လိုတရားဆုံးဖြတ်ပေးလိုက်တဲ့အခါကျတရားဆုံးဖြတ်ပြီးအလဲပိုင်းအကောင်းစားကို तू ကယူပြီးတော့သွားပါလေရောအဲ့ဒီတော့ဖြတ်နှကောင်ကကောင်းရတဲ့ဖြန်အမီးရတဲ့ဖြန် ခေါင်းရတဲ့ဖြန်ကလည်းပဲခေါင်းကိုမစားနိုင်ဘူးသူကလည်းအလဲပိုင်းလိုချင်တာအမီးရတဲ့ဖြန်ကလည်းပဲသူကအလဲပိုင်းလိုချင်တာနှစ်ဦးစလုံးကမကောင်းတာကိုရလိုက်ရတယ်အကယ်၍သာသူတို့မျှမျှတတခွဲဝေကြမယ်ဆိုလို့ရှိရင်ဒါတော်တော်ကြအောင်စားရမယ်ပေါ့ ငါးကကြီးတော့တော်တော်ကြောင်စားရမယ်တနတ်တယ်မကဘူးနှစ်နတ်သုံးနတ်စားရမယ်ဟာပေါ့အဲ့ဒီကြတော့မှသူတို့ကမြေခွေးကိုတရားသူကြီးလှုပ်ပြီးတော့ဆုံးဖြတ်ပေးသွားတော့ဘာမှမတတ်နိုင်ဘူးကအလေသားကြိုက်ပြီးခြီးပြီးပြန်သွားပြီသူတို့နှစ်ကောင်အဲ့ဒီအမီးနဲ့ကောင် ကြည့်ပြီးတော့အဲ့ဒီကြတော့ညီးတွားကြတယ်တဲ့စိရံပိဘခောအပဝိဒသစေနဝိဝရေမတိ ငါတို့ဟာအညီညာညာနဲ့လျော်စလုံးကောင်းလဲစားပြီးလဲစားအလဲသားလဲခွဲဝေပြီးတော့ညီတူညီမျှစားမယ်ဆိုရင်တို့အကြကြီးစားနိုင်တယ်တရက်စားနှစ်ရက်စားတော့တို့ရတယ်အခုကြတော့မှငါတို့ဟာအသားပြားတဲ့ခေါင်းမပါ အမီးမပါတဲ့အလဲပိုင်းကိုတော့မြေခွေးကယူသွားလေရဲ့ဆိုပြီး အဲ့ကြတော့မှသူတို့ဟာညီးတွားပြီးတော့ကြမ်းမိုင်းနေကြတယ်ကြမ်းမိုင်းကြတယ်ပေါ့အဲ့ဒီအဲ့ဒီဇလန်တွေကတော့950ထဲမှာဆက်400မြောက်ဆက်မှာဖော်ပြထားတာဖြစ်တယ်ပေါ့နော်အဲ့တော့မြေခွေးကအလဲသားကိုခြီးပြီးတော့ သူ့ရဲ့မြေကွေးမှရှိတဲ့စီကိုသွားတာအဲ့လိုသွားတဲ့ဟာကိုယထာပိရာဇနန္ဒေယရစ္ဆလတ္တနာခတိယောဧဝဟမေသနန္ဒပိဒိဋ္ဌဝပုံနာမုခံပတိန်မြေကွေးမကသူပြန်လာတာမြင်ရတဲ့အခါပြုံးလို့ရှင်လို့ကြည့်ပြီးတော့ဟာအောင်ပွဲရလာတဲ့ အောင်မွေးရလာတဲ့မင်းဆိုးရာစားလိုပဲဒီကနေ့ကြည့်ရတာခွေးကတော့ပြုံးတတ်တယ်သိကြတယ်ဟုတ်တယ်ခွေးပြုံးတာသူမြင်သွားတာပေါ့နော်ငကျင်းသားကိုကြိုက်ပြီးတော့လာတော့အောင်မွေးရလာတဲ့မင်းဟာ ပြုံးရွှင်လာတယ်လို့ပဲဒီကနေ့ကြည့်ရတာပြုံးပြုံးရွှင်ရွှင်နဲ့ရှိလိုက်တာလို့ပြောတော့ကထာနုထလသောတန်တော် ဥရကေမစ္ဆံပရမတိပုထောမေသမ္မာအခါဟိကထံအဓိကတံတရားကုန်းပေါ်မှာကျက်စားတဲ့မြေခွေတစ်ကောင်အနေနဲ့ရှည်ထဲမှာရှိတဲ့ငချင်းသားကိုဘယ်လိုလုပ်ရအောင်ယူခဲ့သလဲမြေခွေမှာမေးတဲ့အခါမှာသူကဘယ်လိုရတယ်ဆိုတာကိုပြောပြတယ်ဝိဝါဒေနခိတဟွန်တိဝိဝါဒေနဓနခရာ စေနာဥဒ္ဒဝိဝရေနဘုံစမာယာဝိရောဟိတံပြေခွေရဒီနေရာမှာတော့သူကအောင်းနိုင်သူအနေနဲ့သူကဗာပြောတော့ဆိုလောကသရဝါတွေဟာတဲ့တုံးနဲ့တူအငင်းပွားနေကြလို့သူတို့ကဒုက္ခရောက်နေကြတာအငင်းပွားနေလို့လည်းပဲပတ်စံတွေကုန်နေကြတာငွေကြေးတနာတွေကုန်ဆုံးနေကြတာတဲ့စီနာဥဒ္ဒဝိဝါဒေနာ ဖြတ်နှကောင်ဟာညင်းနေတာနဲ့သူတို့ငါးဆုံးရှုံးသွားတယ်ပေါ့ပုံစမာယာဝိရောဟိတံမြေခွေးမရဲ့နာမည်ကမာယာဝိကဲမင်းကြိုက်သလောက်စားစမ်းဆိုပြီးတော့ငကျင်းသားကိုချပြီးတော့ပေးလိုက်တယ်တော့လောကရဲ့သဘာဝကိုပေါ်လွင်ထင်ရှားအောင်ဟောတဲ့ဒီဇာလံပဲဖြစ်တယ်ပေါ့နော်ပေါ်လွင်ထင်ရှားအောင်ဟောတယ်အဲ့တော့လောကလူတွေဟာ ဒီတိုင်းပဲတုံးနဲ့တူဝေမတဲ့လို့တုံးနဲ့တူအငင်းပွားပြီဆိုလို့ရှိရင်ခြားလူတယောက်ကလာပြီးတော့အမျက်ထုတ်သွားလေရှိတယ်။သို့မဟုတ်အငင်းပွားမှုကိုအကြောင်းပြုပြီးတရားရုံးရောက်တရားရုံးရောက်တော့ခြားလူတွေကစားရအဲ့ဒါလို့နဲ့တရားလူတရားခံနှစ်ယောက်စလုံးဟာ အငင်းပွားမှုကိုအကြောင်းပြုပြီးဘာအကျိုးအမြတ်မှမရဘဲနဲ့အရှုံးနဲ့သာရင်ဆိုင်ရတယ်ဆိုတဲ့ဒီဇလန်ကို ဖော်ကျူးထားတာဖြစ်တော့မြတ်စွာဘုရားကဒီဇလန်လေးကိုဟောကြားပြီးတော့မှတ်ချက်ပေးတဲ့အနေနဲ့ဩဝါဒပေးတာတော့ခုနဧဝမေဝမနုဿေတုဝိဝါဒောယထစာယတိလူလောကမှာလည်းပဲဒီတိုင်းပဲတဲ့ဘယ်နေရာမှာပဲအငင်းပွားပွား ဘသူတွေပဲအငင်းပွားပွားအငင်းပွားပြီဆိုလို့ရှိရင် တရားယုံကိုသွားကြရတယ်တရားယုံရောက်လို့ရှိရင်တော့တဏှာပိတထဇီယန္တိငွေကြေးတဏှာတွေကုန်ကြပြီသာမှတ်ပြီးတော့ရာဇကောသောဘဝတတိမင်းရဲ့ဖန္တာကတော့တိုးတက်သွားပြီဝင်ငွေကောင်းသွားပြီတရားယုံတွေကိုကြောင်းပြပြီးတော့အဲ့လိုမြတ်စွာဘုရားက ဒီဇလန်းကိုဟောတာဖြစ်တယ်အဲဇလန်းထဲမှာမြေကွေးဟာအဝိဓမ္မလဲတယ်ပေါ့သူကအဝိဓမ္မလဲတယ်အဲ့ဒီအဝိဓမ္မလဲတဲ့မြေကွေးဟာဒီဘဝမှာယဟန်တစ်ပါးကိုအကြောင်းပြုပြီးတော့ဟောတာဖြစ်လို့အဲ့ဒီယဟန်ရဲ့ဘွဲကဥပနန္ဒတဲ့ တာဂိဝိမင်းသားယဟန်တပါပဲသူကလည်းအလွန်လဲတယ်ရတဲ့ရလို့တဲ့မျက်စိရှိတယ်ပေါ့သူ့ကိုအကြောင်းပြုပြီးတော့ဒီဇလန်းလေးကိုခေါ်တာမြတ်စွာဘုရားအဲ့တော့ဘဝမှာဒီဇလန်းကိုကြည့်မယ်ဆိုလို့ရှိရင်တော့ဒီဘဝလူလေလုံးတဲ့လူတွေကဟိုဘဝလည်းလူလေလုံးခဲ့တာတွေများတယ်အဲ့တော့ဗမာစကားမှာတော့ပြောကြတယ်ဒီကောင်ကဖြန်ကြတယ်ဖြန်ကြတယ် ਨੇ အခုကဖြန်ကအသွားတာပေါ့ပြေခွေလောက်မလဲဘူးလို့ပြောရမှာပဲဖြစ်တယ်နော်စကပုံတော်ပြောင်းရမလို့ဖြစ်နေဖြန်ကြတယ်ဆွဲစကလုံးကဖြန်ကြရင်တော့အရှုံးနဲ့ပဲကြုံရမှာအခုကမြေခွေကစားသွားတာလေဖြန်ကရှုံးသွားတာလေအဲ့တော့အဲ့ဒီတော့ကမြေခွေးဟာတဲ့အခုဥပဒန္တဆိုတဲ့ရဟဖြစ်လာတယ်တဲ့ဖြန်တဲ့ကောင်ကတော့အခု ဒီဘဝမှာအသက်အရွယ်ကြီးမှယဟန်ဝတ်လာတဲ့ဥစဉ်ကြီးနှစ်ပါးဖြစ်လာတယ်ဆိုမြတ်စွာဘုရားဟောတာအဲ့ဒီတုန်းကကိုရိတ်မြင်လိုက်ရတဲ့ရှုပ်ကစိုးနာကတော့ငါပဲငါကိုယ်လည်းမြင်ခဲ့တယ်ပေါ့သူတို့အဖြစ်ပြက်တွေကိုအဲ့လိုဟောတာအဲ့တော့ရှင်ဥပနန္ဒဆိုတဲ့ကိုရောကဝိနည်းကျမ်းကနေမှလည်းပဲသူ့အကြောင်းတွေပါတယ်သူက ုန်းကြီးထဲမှာအဲဘုန်းကြီးလောဘပင်လယ်ဝါဆိုတာလို့ဖြစ်တယ်လောဘကြီးတဲ့ကိုတော်တော်ဘာဖြစ်တယ်အဲ့တော့သူကလောဘကြီးတာသူလောဘကြီးတာကိုအကြောင်းပြုပြီးတော့မြတ်စွာဘုရားဟောတာဟုတ်သူလောဘကြီးကြောင်းကပထမထင်ရှားတယ်ဝါစုချိန်ရောက်လာပြီဆိုလို့ရှိရင် ဝါဆိုတဲ့ကျောင်းဆိုလို့ရှိရင် तू ကပုံမှန်ကျောင်းဝါဆိုတဲ့ပုံကိုယ်တွေကိုလှူလေတန်းလေးရှိကြတယ်အဲ့ဒီခက်ကဒီကျောင်းမှာနေတဲ့ပုံကိုယ်အတွက်ဆိုပြီးတည်တံ့လှူတာတွေရှိတယ်အဲ့တော့ तू ကဝါဆိုနေရောက်လာပြီဆိုလို့ရှိရင်တဲ့ကျောင်းနှစ်ကျောင်းသုံးကျောင်းကို तू ကပိုင်ဆိုင်ထားလိုက်တယ်ပိုင်ဆိုင်ထားပြီးတော့တချောင်းကိုတော့ထီးတို့ဖနက်တို့ထားလိုက်တယ်လူကိုယ်တိုင်မနေဘူးသူထီးလေးဖနက်ကလေးထားလိုက်တယ်ဒါလည်းသူနေတာပေါ့ နောက်တစ်ကြောင်းတော့တောင်ဝေးလေးထားတယ်နောက်တစ်ကြောင်းကျတော့ရေဘူးလေးသွားထားတယ်အဲ့သူထားတဲ့အကြောင်းအတာသူ့ကြောင်းပဲရှင်းတော့တော့တိုင်းကကြောင်းနေရှိတာ哦အဲ့လိုထားသွားပြီးတော့သူကတနေရာမှနေတယ်ဝါကျွတ်လို့ဒီကြောင်းမော်ကြောင်းနဲ့ပတ်သက်တဲ့အလှူတန်းရပြီဆိုရင် တောင်းဝေးထားတဲ့ကြောင်းကလည်းသူ့ကို share ပေးရမယ်ရှေဘူးထားတဲ့ကြောင်းကလည်းသူ့ကို share ပေးရမယ်ဖဏတ်ထိုထီတို့ထားတဲ့ကြောင်းကလည်းသူ့ကို share ပေးရအဲ့ဒီရတဲ့ share သင်္ကန်းတပိတ်တွေကိုသူကစုပြီးတော့ယူသွားတာလောဘကြီးတော့စုပြီးတော့ယူသွားတာရသော်ဗျာဒါကြောင့်ယဟန်တွေကိုဟောတယ်ပစ္စည်းနဲ့ပတ်သက်ပြီးတော့ရတာနဲ့ရှင်းနိုင်ရမယ်လောဘမကြီးရဘူး ရှိတာနဲ့ပဲကျေနပ်ရမယ်အဲ့ဒါလို့ခေါ်တယ်ဒါမကျေနပ်တဲ့ပုဂ္ဂိုလ်တွေကြတော့အဲ့လိုလုပ်လို့ရှိတယ်သူကအဲ့လိုလုပ်ပြီးတော့ဝါကျွတ်ပြီဆိုရင် သင်္ကန်းတွေတပိတ်တွေပရိခရာတွေအများကြီးယူပြီးတော့သူကသွားလို့ရှိတယ်အဲသွားတော့သူမြင်တဲ့အခါကျတော့ဘုံကြီးလာကြီးလာတပိတ်တွေသင်္ကန်းတွေဘယ်ရလာတာတော့ဆိုတော့သူကအဲ့ဒီပုံစံနဲ့လုပ်တော့အဲ့လိုအဲ့လိုလုပ်လို့ရှိတယ် နောက်အဲ့ဒီမှာသူဘာကြုံလုံးဆိုရင်ကြောင်းတစ်ကြောင်းသူရောက်သွားတာရောက်သွားတဲ့အခါခုနဥစဉ်ကြီးနှစ်ပါးရှိတယ်အကြောင်းပါလှူထားတဲ့အဝေါကတထဲကဖြင်ကြမ်းကြီးတထဲကတော့ပိတ်ချောလေးလှူထားတယ်အဲဥစဉ်ကြီးနှစ်ပါးသလုံးကပိတ်ချောလေးပဲလှူကျင်တာဖြင်ကြမ်းကြီးကိုမလှူချင်အဲသူရတိုက်တယ်ငါရတိုက်တယ်နဲ့အငင်းပွားကြတယ် အဲ့လိုအငင်းပွားလာတဲ့အခါမှာဥပဏ္ဏယဟန်ရောက်လာတော့သူတို့အငင်းပွားနေလို့ဒါလေးကိုဆုံးဖြတ်ပေးပါပေါ့ကောင်းတာနဲ့ဆိုးတာလေးပေါ့ဩသူတို့သူတို့ရထားတာဖြင်ညာကနှစ်ထဲနဲ့ကပလာတစ်ထဲနော်ဖြင်ညာကနှစ်ထဲကပလာတစ်ထဲရတာအဲ့လိုရတာတော့သူ့ကိုဆုံးဖြတ်ပေးပါလို့တောင်းတဲ့အခါ ဥစဉ်ကြီးနှစ်ပါးကိုတစ်ပါးကိုဖြင်းချမ်းတစ်ထည်စီပေးလိုက်ပြီးတော့ဒီကပလာကတော့ငါနဲ့ပဲတော့ပါတယ်ကိုရောတို့အဲ့တော့ဖြင်းချမ်းနဲ့ပဲကျေနပ်ကြတော့ငါတရားဆုံးဖြတ်ပေးတယ်ငါဝီနီးတို့ပုဂ္ဂိုလ်နဲ့ပဲတော့ပါတယ်ဆိုပြီးကပလာကိုယူပြီးတော့သွားတယ်အဲ့ဒီဇာလံဒါတကယ်ဖြစ်ခဲ့တဲ့ဇာလံကနေပြီးတော့အတိတ်တုန်းကလည်းပဲဒီလိုလုပ်ခဲ့တယ်ဆိုတဲ့အကြောင်းကိုမြတ်စွာဘုရားပြန်ပြီးတော့ဟောပြောတာအဲ့ဒါကြောင့်မို့မြတ်စွာဘုရားက ဝိဝါဒဆိုတဲ့တုံနဲ့တူညင်းခုံမှုအငင်းပွားမှုဟာ ကောင်းကျိုးမပေးတဲ့အကြောင်းရှမ်းတွေကိုအများရန်ဆုံးမတယ်ဝိဝါဒံပယတော်ဒိဋ္ဌဝါအဝိဝါဒင်စခေမတော်ဝိဝါဒဆိုတဲ့အငင်းပွားမှုကိုဘေးရန်အန္တရာယ်ကြီးတစ်ခုဖြစ် ရှုမြင်ကြရမယ်အဲ့တော့တယောက်နဲ့တယောက်အငင်းပွားပြီဆိုရင်ပတ်စံကုန်တော့မယ်ဆိုတာကို ဒါငါတို့အတွက်အန္တရာယ်ကြီးတစ်ခုကြုံလာပြီလို့ဆိုပြီးတော့ပြေးနိုင်သမျှပြေးအောင်ကြိုးစားကြရမယ်တရားရုံးမသွားဘဲနဲ့ကိုယ့်အကိုညှိကြအောင်နော်အဲ့ဒါလို့မညှိဘူးဆိုလို့ရှိရင်တော့အရှုံးနဲ့ပဲရင်ဆိုင်ရမယ်အရင်ပွားပြီဆိုရင်ကိုယ့်အကိုနှူးနှောပြေးရပြေးချောင်းအဲ့ဒါလို့လောရမှာဖြစ်တယ်တဲ့ဝိဝါဒံဘယတော်ဒိဋ္ဌဝါအငင်းပွားမှုကို ကြောက်เสียပေးရအနေကြီးတစ်ခုဖြစ်ရှုမြင်ပါတဲ့အဝိဝါရင်းစခေမတော်အငင်းမပွားပဲနဲ့ညှိနှိုင်းပြီးပြေလည်အောင်ဆောင်ရွက်ခြင်းကိုတော့တကယ်ကိုအနေကင်းတဲ့အရာဖြစ်ရှုမြင်ကြတမက်ခါတခိလာဟောတာဘယ်ကိစ္စမှာဖြစ်ဖြစ်ညီညာတဲ့စိတ်ဓာတ်ညီညွတ်တဲ့စိတ်ဓာတ်ပြည်ပြည်ပြည်ပြည်ဆက်ဆံပြီးတော့ပြောကြဆိုကြဖို့ မိတ်ဆွေစိတ်ဓာတ်တွေမွေးဖို့ယဟန်တွေကိုကြိုးစားဖို့ရသော်ပြားဟောတယ်တမက်ကတခိလဟောတာညီညွတ်ကြအရာရာခသိမ့်မှာမိတ်ဆွေစိတ်ဓာတ်မွေးပြီးပြည့်ပြည့်ပြည့်နေထိုင်ကြဧတဗုဒ္ဓနုတသနီဒါငါဘုရားရဲ့ဆုံးမသွန်သင်ချက်ပဲလို့ရသော်ပြားအမြဲတမ်းတာကိုဟောလို့ရှိတယ်နော်သို့တော်လဲရသော်ပြားဘလောက်ပဲဟောဟော ဝိဝါဒဆိုတာရှိနေတော့ပဲအငင်းပွားမှုတွေကရှိတာပဲပဲနေရာပဲဖြစ်ဖြစ်အငင်းပွားမှုတွေကလူလောကမှာရပ်တန့်ပြီးတော့မသွားဘူးရပ်တန့်အောင်ဘယ်သူမှမလုပ်နိုင်ကြဘူးပေါ့လူလောကလူတွေရှိနေသမျှအငင်းပွားမှုတွေရှိနေဥမှာပဲအငင်းပွားမှုတွေရှိနေသမျှဆုံးရှုံးမှုတွေနစ်နာမှုတွေနဲ့ကြုံနေကြရဥမှာပဲဆိုတာကိုမြတ်စွာဘုရားကဘဝသင်္ကန်းစာပေးတဲ့အနေနဲ့ဒီဓမ္မပုပ္ပဆတ်ကို သင်္ကန်းစာအနေနဲ့ဟောကြားတာဖြစ်ပါတယ်အဲ့ဒီဇက်ကိုဟောပြီးတဲ့အခါမြတ်စွာဘုရားအကြောင်းတရားနဲ့အကျိုးတရားကို ရှင်းလင်းပြတဲ့အတိုင်းလူတွေရထားတဲ့ဘဝခန္ဓာဆိုတာဒုက္ခသစ္စာကြီးပဲရတာကဒုက္ခရထားသည့်အတွက်ကြောင့်ဘဝဆိုတာဒုက္ခပဲဘာကြောင့်ဒုက္ခလို့ပြောတာတုံးဆိုဖြစ်မှုပြမှုတွေရဲ့နှိမ့်ဆက်မှုကိုခံနေရလို့နှိမ့်ဆက်တယ်ဆိုတာဟို ဖြစ်ပြီးရင်ပြက်နေတာကွာဒါကိုနှောက်ယှက်နေတဲ့သဘောကိုပြောတာနော်ဘယ်ရာမှမခိုင်မြဲဘူးအလုံးဟာဖြစ်ပြီးရင်ပြက်သွားတာပဲလူတွေလည်းအလုံးဟာမွေးဖွားလာပြီးရင်တည်ဆုံးသွားကြရမှာဖြစ်တယ်ပဲဆန်တွေလည်းရပြီးရင်ကုန်ကြမှာပဲဖြစ်တယ်အလုံးဟာဘယ်ရာမှဒီထာဝရဆိုတာမရှိဘူးအဲ့ဒီထာဝရမရှိလို့မတည်မြဲတဲ့အရာကြီးဟာဒုက္ခလို့ပြောတာ မတည်မြဲလို့ဒုက္ခလို့ပြောတာဟိုလူတွေစားစရာမရှိလို့ဒုက္ခဝတ်စရာမရှိလို့ဒုက္ခနေမကောင်းလို့ဒုက္ခအဲ့ဒီဒုက္ခမျိုးပြောတာမဟုတ်ဘူးเนาะဘဝဟာလုံးဝမတည်မြဲသည့်အတွက်ကြောင့်မတည်ငြိမ်တဲ့ဘဝကြီးဟာဒုက္ခပဲအဲ့ဒီဒုက္ခဘာကြောင့်ရလဲဆိုရင်လူချင်းတဲ့တဏှာသမှုရိယကြောင့်ရတယ်ဥပိ္ပနာအပ္ပတိ အဲ့ဒီဒုက္ခနဲ့ဒုက္ခဖြစ်ကြောင်းတဏှာနှမျိုးလုံးမဖြစ်တော့တဲ့နေရဟာနိဗ္ဗာန်ပဲဖြစ်တယ်အဲ့ဒီမဖြစ်ခြင်းရဲ့အကြောင်းမဂ္ဂရှိပါအကျင့်တရားကတော့ဒုက္ခချုပ်ငြိမ်းမှုအတွက်ဒုက္ခချုပ်ရာနိဗ္ဗာန်ကို ရောက်ကြောင်းအကျင့်ပဲဖြစ်တယ်လို့အကြောင်းနဲ့အကျိုးဆက်ဆက် ပြီးတော့ပြဒီလိုလောကမှာကြုံတွေ့ရတဲ့ပြဿနာတွေဟာဘဝမှာကြုံတွေ့ရမှာပဲ ကြုံတွေ့နေရတာဒါဒုက္ခတွေပဲအဲ့ဒုက္ခတွေဟာလက်သေးရှာလိုက်လို့ရှိရင်တဏှာတဏှာဆိုတာပြောမယ်ဆိုရင်တော့ကိလေသာနဲ့ကံအကုန်ပေါင်းပြီးတော့ပြောလို့ရတာဒါမို့ပြိဿသမုပ္ပါတစ်ခုလုံးကိုဒုက္ခသမုဒိယလို့ခေါ်တာပြိဿသမုပ္ပါမှာပါတဲ့အကြောင်းတရားတွေမှန်သမျှအကုန်ဒုက္ခတွေဒုက္ခသမုဒိယတွေကြီးပဲအဲ့ဒါတွေကြောင့်ဖြစ်လာပြီးဘဝဆိုတာရနေရင်ပြဿနာတွေကျုံနေဥမှာပဲတဏှိစကလုံးနဲ့ပြောမှဆိုရင် ပြဿနာရဲ့ပြဿနာဖြစ်ခြင်းအကြောင်းရဲ့ပြဿနာပြေငြိမ်းခြင်းရဲ့ပြဿနာပြေပြေငြိမ်းတဲ့နိလန်းရဲ့ဒါသစ္စာလေးပါပဲလေဘဝပြဿနာတဏှာကပြဿနာဖြစ်ခြင်းအကြောင်းနော်ပြဿနာပြေငြိမ်းတာနိဗ္ဗာန်နဲ့တူတယ်ပြဿနာပြေငြိမ်းတဲ့ဖြည့်ရှင်းချက်ကမက္ကသစ္စာနဲ့တူတယ်ဘယ်နေရာပဲဖြစ်ဖြစ်ဒီတိုင်းပဲနော် problem the cause of problem နော် cessation of problem the way leading to cessations of problem ပေါ့ဒီသစ္စာ၄ပါးဟာလောကကြီးထဲမှာရှိနေသေးတယ်မြတ်ဒီတိုင်းပဲအမှန်ရှိတယ်အဲ့တော့ဒီသစ္စာ၄ပါးတရားကို နောက်ဆုံးအနေနဲ့မြတ်စွာဘုရားက ရှင်းပြပြီးတော့ဘဝတစ်ခုမှာဒီပြဿနာတွေမငြိမ်းသေးသမျှဘဝရှိနေသမျှပြဿနာတွေမငြိမ်းဘူး ဘဝမရှိတော့မှ ပြဿနာငြိမ်းမှဖြစ်တယ်အဲ့ဒီငြိမ်းဖို့အတွက်သူကသူတော့ငြိမ်းမှာမဟုတ်ဘူးငြိမ်းတဲ့နိလန်းရှိတယ်အဲ့ဒီနိလန်းတိုင်းလောက်ကြလို့ခေါ်ကြလို့ရင်ပဲဖြစ်တယ်နော်သစ္စာလေးပါးမှာပြောမယ်ဆိုရင်မဂ္ဂင်၈ပါးအကျင့်တရားကိုအကျင့်ဘာကိုဖယ်ရမှာတော့ဆိုတဏှာကိုဖယ်တဏှာကိုခေါင်းတက်ပြောပြီးမဲ့ကိလေသာတွေကံတွေအလုံးကိုဖယ်ဖယ်လိုက်တော့မှនិရောဓဆိုတဲ့ လုံးဝချုပ်ငြိမ်းတဲ့တန်တိဒုက္ခနိဗ္ဗာန်ကိုရမှာဖြစ်တယ်ဒါဒီဝေးကိုဖော်ပြတာဒီလမ်းကြောင်းကိုဖော်ပြတာမြတ်စွာဘုရားအဲ့ဒါလို့သစ္စာလေးပါးနဲ့ဆုံးသက်ပြီးတော့လူလောကရဲ့အငင်းပွားတဲ့ပုဂ္ဂိုလ်တွေအငင်းပွားရင်ဒီလိုဆုံးဆုံးရှုံးမှုတွေနဲ့သာရင်ဆိုင်နေတယ်ဆိုတော့ဘဝသင်္ကန်းစာပေးပြီးတော့မြတ်စွာဘုရားကဟောကြားရှင်းလင်းပြတာဖြစ်ပါတယ်တရားချက်ကင်သူတော်စင်ပြိဿအပေါင်းတို့ မြတ်ဗုဒ္ဓရဲ့အဆုံးအမတရားတော်တွေအကြောင်းနဲ့အကျိုးညှိနှိုင်းပြီးတော့ဟောကြားတာဖြစ်လို့ပြီးပြီးတော့ဘဝမှာသင်္ကန်းစာယူပြီးတော့ဘဝမှာပြဿနာကို ဖြေရှင်းတဲ့အနေနဲ့မှန်ကန်တဲ့အမြင်တွေရှိပြီးမှန်ကန်တဲ့လုံလဝိရိယနဲ့ကြိုးစားအထုတ်မှသာလဲဖြေရှင်းမှုကိုရနိုင်တယ်ဆိုတာကိုယ်စီကိုယ်စီမှတ်သားပြီးကြိုးစားအထုတ်နိုင်ကြပါစေကုန်သတည်းသာ